ဤယဇဟယဟနာမထေမြတ်ကြီးဆုံးမခဲ့တဲ့ဩဝါဒစကား၄ခုနဲ့က၃ခုပြီးသွားပြီနောက်ဆုံးတစ်ခုမှကျန်တော့တယ်အဲ့ဒီနောက်ဆုံးတစ်ခုကတော့ရမမာနေတုနောရမေပြောကြတဲ့သူတွေထဲမှာမပြောသူဖြစ်ရ၏တဲ့မပြောသူဖြစ်အောင်ကြိုးစားရတယ် ပါပသမေရမတိမနောတဲ့ဘုရားဟောထားတဲ့စကားရှိ မနောစိတ်ဟာပါပသမေမကောင်းတဲ့အာယုံမှာပဲရမတိမွေ့လျော်တယ်တဲ့မကောင်းမှုမှာပဲမွေ့လျော်တယ်သူတုတ်တံသူနိပုဏံယထကမနိပါတိနံစိတ်ရဲ့တဘာဝကသူကြလို့ရကြတာပဲသူသွားခြင်းရသွားတာပဲသူကပါကြိုက်တယ်လေဆိုတော့စိတ်ကအစင်လာလာလေးကိုကြိုက်တယ် အတန်ကောင်းကောင်းလေးကိုကြိုက်တယ်အနံ့ကောင်းကောင်းလေးကိုကြိုက်တယ်အရသာကောင်းကောင်းလေးကိုကြိုက်တယ်အတွေ့အထိကောင်းကောင်းလေးကိုကြိုက်တယ်သူကအဲ့ဒီအစင်းလာလာလေးနဲ့နေရှင်နဲ့အစင်းလာလာလေးနဲ့ပြောတယ်အတန်ကောင်းကောင်းလေးနဲ့နေရှင်နဲ့အတန်ကောင်းကောင်းလေးနဲ့ပြောတယ် အနံကောင်းကောင်းလေးနဲ့နေခြင်းနဲ့အနံကောင်းကောင်းလေးနဲ့ပြောတဲ့အရသာကောင်းကောင်းလေးနဲ့နေခြင်းနဲ့အရသာကောင်းကောင်းလေးနဲ့ပြောတဲ့အတွေ့အထိကောင်းကောင်းလေးနဲ့ပြောခြင်းနဲ့တွေ့ပြောတဲ့တွေ့ဒီကောင်းကောင်းလေးနဲ့နေခြင်းနဲ့အဲဒီလိုစိတ်ကဘာဝရှိတယ်တဲ့စိတ်ကလောကတ attva တွေကလည်းပဲဒီတိုင်းမှာပဲအများစုကအစင်ကောင်းလေးကြီးနဲ့ပြောကြအတန်ကောင်းလေးကြီးနဲ့ပြောကြ နံကောင်းလေးတွေနဲ့ပြောကြအရသာကောင်းလေးတွေနဲ့ပြောကြအတွေ့အထိကောင်းလေးတွေနဲ့ပြောကြတယ်လောကတတ္တဝါတွေလောကီလူသားတွေအဲဒီလို ပြောနေကြတဲ့လောကတတ္တဝါတွေထဲမှာအဲဒီလိုပူလောင်တဲ့အပျော်တွေနဲ့မပျော်ဘဲနဲ့အေးချမ်းတဲ့အပျော်နဲ့ပျော်သူဖြစ်နိုင်အောင်ကြိုးစားရတယ် ခုနအစင်ကောင်းအတန်ကောင်းအနံကောင်းအရသာကောင်းအတွေ့အထိကောင်းဆိုတဲ့အာယုန်တွေကလိုချင်စရာ ဖြစ်လို့သူတို့ကိုကာမလို့ခေါ်တဲ့ကာမကုဏကာမဂုဏ်အာယုန်တဲ့၅မျိုးအဲ့ဒီကာမဂုဏ်အာယုန်၅မျိုးကပူလောင်စီတတ်တယ်တဲ့ဘုရားကဟောတော်မူထားတဲ့စကားရှိပါစိတ်ပါဠိတော်စသည်အပ္ပတာရာကာမဟုတ်တာဘဂဝတာတဲ့ ကဝတ္တမြတ်စွာဘုရားသည်ကာမခုနလူချင်းစရာကောင်းတဲ့အစဉ်ကောင်းလေးအတန်ကောင်းလေးအနံကောင်းလေးအရသာကောင်းလေးအတွေးထီကောင်းလေးဆိုတဲ့အာယုံ၅မျိုးဟာ အပ္ပတာရတာယာစရာကနည်းနည်းလေးရှိတာပဲဘဟုဒုက္ခဒုက္ခတွေကများတယ်အစဉ်ကောင်းလေးနဲ့ပြောဒုက္ခတွေကတတိတန်းကြီးပါလားအနံကောင်းလေးနဲ့ပြောဒုက္ခတွေကတတိတန်းကြီးပါလား အနံကောင်းလေးနဲ့ပြောလို့ဒုက္ခတွေကတစုရဘုံကြီးတခါတည်းလိုက်လာတယ်။အရသာကောင်းအတွေ့အထိကောင်းလေးတွေနဲ့ပြောဟောဒုက္ခတွေကနောက်ကတတိတန်းကြီးကပ်ပါလာတယ်။အဲ့ဒီလိုတဲ့ဒုက္ခတွေများတယ်တဲ့တာယာဝေကနည်းနည်းလေးပဲဒုက္ခတွေကများတယ်ဘဟုဒုက္ခတဲ့ဘုရားဟောထားတာဘဟုပါယတာတဲ့ အမတန် စိတ်ကိုပူပန်စေတတ်တဲ့ပူပန်စေတတ်တဲ့သဘောတရားတွေကလည်းများတယ်ပြောရတဲ့အခြေလေးကနည်းနည်းစိတ်တည်ပူလောင်ပင်မနေရတာတွေကများများအဲ့ဒီအစင်းကောင်းအတန်ကောင်းအနံကောင်းအရသာကောင်းအတွေ့အထိကောင်းဆိုတဲ့အာယုန်တွေဟာစိတ်ပြင်းစွာပူပန်မှုတွေကို အများကြီးပေးတတ်တယ်အာဒီနဝဣထပိယောအဲ့ဒီလူချင်းစရာ အာယုံ၅မျိုးမှာအပြစ်ကလည်းများတယ်အဲဒီလိုမျိုးဆိုဘုရားဟောတော်မူခဲ့တဲ့စကားတော်တွေရှိတယ်အဲဒီအာယုံနည်းနဲ့လောကလူသားတွေပြောနေကြပြီမဲ့လို့အဲ့ဒီအပျော်တွေဟာအေးချမ်းတဲ့အပျော်တော့မဟုတ်ဘူးပူလောင်တဲ့အပျော်တွေပဲနောက်ဓမ္မဝရမှာပဲ ဘုရားဟောထားတဲ့ခါထာတပုတ်ရှိရမဏီယာနိအရိညာနိယထာနရမတိဇနောဝိတရာဂာရမိတန္တိနတိကာမကဝေတိနောရမဏီယာနိအရိညာနိတဲ့ပြောစရာကောင်းတဲ့တိုးတွေရှိပါတယ်တဲ့ဘလူတိုးတွေတော့အမတန်အပွင့်နေနဲ့ပြည့်စုံပြီးတော့ပွင့်နေပွင့်နေကြတဲ့သစ်ပင်တွေတောအုပ်ကြီးရေတွေကလည်းတန့်စင်းလို့ အဲ့ဒီလိုခြေနေရှိတဲ့တိုးတွေရှိတယ်တဲ့အဲ့ဒါပြောစရာကောင်းတဲ့တိုးတွေပဲဒါပေမဲ့လို့ယထနာရမတိစနောလောကီလူသားတွေက ကာမဂုဏ်အာယုန်တွေကို ရှာဖွေနေကြတဲ့သူတွေကအစင်ကောင်းလေးတွေရှာဖွေအနံကောင်းလေးတွေရှာဖွေအဲအတန်ကောင်းလေးတွေရှာဖွေရတာကောင်းလေးတွေရှာဖွေအတွေ့အထိကောင်းလေးတွေကိုရှာဖွေနေကြတဲ့ လောကီလူသားတွေကတော့အဲ့ဒီလိုပြောစရာကောင်းတဲ့တောတွေမှာမပြောနိုင်ကြဘူးတဲ့ဝိတရာကရမိတ်တန်တိအာကကင်းရတဲ့ပုဂ္ဂိုလ်တွေအဲ့ဒီပုဂ္ဂိုလ်တွေကတော့ပြောကြပါတယ်တဲ့။ဘာပြုလို့လဲဆိုတော့နတ္တိကာမကဝိတိတော့သူတို့ကအရှင်ကောင်းလေးတွေရှာတဲ့ပုဂ္ဂိုလ်တွေမှမဟုတ်တာပဲ။အနံကောင်းလေးအရသာကောင်းလေးအတွေ့အထိကောင်းလေး အဲ့ဒီလိုအာယုန်တွေကိုရှာဖွေးနေတဲ့ပုံကိုယ်တွေမှာမဟုတ်တာပဲအဲ့ဒီမှာထာဂရာကဖွင့်ဆိုထားတဲ့သတိရလေးရှိသေးတယ်ဘယ်လိုဖွင့်ဆိုထားတာလဲဆိုတော့ရှင်ကောင်းလေးဆိုတာကအညီရှိရမှာပြောတာပဲအဲ့ဒီတောထဲမှာရှိတဲ့ဘရုံမာကြာတော့မှပွင့်နေတဲ့ဘရုံမာကြာမန်းဒီအပေါ်ဘရုံမာကြာမန်းဒီမှာမပြောဘူးတဲ့အညီရှိတဲ့နေရာပဲပြောတာပဲ တရားပရုံးနေကတော့အဲ့ဒီလိုကြာပန်းနေပေါ်မှာပြောတယ်တဲ့ကိလေသာအညီတွေကာမဂုဏ်အညီတွေနဲ့ပြောနေကြတဲ့လောကီလူသားတွေကတော့ခန္ဓာကရှင်ကောင်းနေနဲ့တူတယ်ကာမဂုဏ်အညီတွေနဲ့မပြောအဲဘုရမရှာမမှာပြောတဲ့ပြာပရုံးနေနဲ့တူတာကတော့အဲ့ဒီသာကကိညာတဲ့ပုဂ္ဂိုလ်တွေပဲ တပည့်တော်တို့အခုယဟန်တော်ကြီးကတော့ကိုယ်အလုပ်ကိုလုပ်ကြတာကိုကိုယ်အလုပ်ကပါရီလေခန္ဓာဒူရနဲ့ဝိပဿနာဒူရပရိယတ္တိတောင်းနဲ့ပฏิပတ်တိတောင်းပရိယတ္တိအလုပ်နဲ့ပฏิပတ်တိအလုပ်ဒါယဟန်ကြီးရဲ့အလုပ်ပဲတဲ့ပရိယတ္တိအလုပ်လုပ်ပฏิပတ်တိအလုပ်လုပ်အဲဒီလိုကိုယ်အလုပ်တင်နေပြိုရတယ်တဲ့ အလုပ်တွေနဲ့ပြောနေအောင်ကြိုးစားရတယ်အေးချမ်းတဲ့အပျော်ပဲတဲ့ဓမ္မပိတိဒုက္ခံတိတိဝိပတဏိနစေတတာတဲ့ဒါလည်းဓမ္မပဒမှာခေါ်တော်မူခဲ့တဲ့ခါထားတဲ့ဘုဓမ္မပိတိတဲ့တရားနဲ့ခြေနဲ့နေတဲ့ပုဂ္ဂိုလ်ဟာဒုက္ခံချမ်းချမ်းသာသာတိတိသွားရတယ်ကြက်ရတယ်ထိုင်ရတယ်လျောင်းရတယ်ဣရိယာပုံလေးပါးလုံးမှာချမ်းသာတယ် စိတ်ကလေးကဘယ်လိုနည်းနေတော့ဝိပဿနာနာစိတ်စေတသာတဲ့စိတ်ကလေးကကြည်လင်ပြီးတော့နေတယ်တဲ့တရားနဲ့ပြောတဲ့ပုဂ္ဂိုလ်တရားဆိုတာကတော့အထကရာဖွင့်ဆိုထားတာကတော့မတရားဖူတရားနိဗ္ဗာန်တရားအစစ်အမြင့်ဆုံးတရားကိုရည်ရွယ်ပြီးတော့ဖွင့်ဆိုထားတယ်မြတ်စွာဘုရားကလည်းဟောတော်မူခဲ့တယ်ဒါပေမဲ့လို့အဲ့ဒီလိုအဆင့်အမြင့်အမြင့်ဆုံးအခြေအနေနဲ့ မပြောနိုင်တော့အဲ့ဒီအောင်နေနဲ့တပည့်တော်တို့လက်လှမ်းမိတဲ့အရာနဲ့ပရိယတ္တိဓမ္မပိတိပฏิပတ်တိဓမ္မပိတိပရိယတ္တိဓမ္မပိတိဆိုတာဘုရားဟောထားတဲ့စကားတော်တွေကိုတပည့်တော်တို့သင်ယူနေတယ်မှတ်သားနေတယ်အဲ့ဒီသင်ယူမှတ်သားပြီးတော့ကြည်နူးနေတယ်ကျေနပ်နေတယ်ပြောနေတယ်အဲ့ဒါဓမ္မပိတိပါပဲပရိယတ္တိဓမ္မပိတိပါပဲ ပฏิဓမ္ပฏิပတိဓမ္မပိတိဆိုတာသီလပฏิပတိဓမ္မပိတိသမာဓိသမာဓိဓမ္မပိတိပညာဓမ္မပိတိအဲဒီလိုပိတိပိတိနဲ့ပြောတာပေါ့ကြည်ညိုတာပေါ့ကြည်နတ်တာပေါ့တပည့်တော်တို့ကတော့ပရိယတ်တိဓမ္မနဲ့အဲပြောနေအောင်ကြိုးစားရတယ်ပฏิပတိဓမ္မနဲ့ပြောနေအောင်ကြိုးစားရတယ်အဲဒီလိုပရိယတ်တိဓမ္မပฏิပတိဓမ္မနဲ့ ပျော်နိုင်ရင်တဲ့ပူလောင်တဲ့အပျော်တွေမဟုတ်ဘူးကိလေသာအပူကာမဂုဏ်အပူတွေနဲ့ကိလေသာအာယုံကာမဂုဏ်အာယုံတွေနဲ့ပျော်ရတဲ့အပျော်တွေအပူလောင်တဲ့အပျော်တွေပဲချမ်းသာနေပြီးဆင်းရဲများတဲ့အပျော်တွေပဲအဲပရိယတ္တိဓမ္မနဲ့ပြောရတာပฏิပတ်တိဓမ္မနဲ့ပြောရတာကိုယ်အတိုင်းတန်နဲ့ကိုယ်တဲ့သွားတဲ့အခါလဲချမ်းသာ ရက်တဲ့အခါလဲချမ်းသာထိုင်တဲ့အခါလဲချမ်းသာအိပ်တဲ့အခါလဲချမ်းသာစိတ်တွေကလဲကြည်လင်လို့ကိုယ်တိုက်တာနဲ့ကိုယ်ပေါ့အဲ့ဒီစကားတွေကိုအလုံးချုံပြီးတော့မှတ်သားဖို့တပည့်တော်တို့ကြိုးစားဖို့ကိုယ်စိတ်ထဲမှာပိုင်းဖြဲရမှာကတပည့်တော်တို့ခုသိနေကြတာကဝိနည်းတယုံနေကြဝိနည်းပိဋကတယုံနေကြ အဲ့ဒီဝီနည်းသင်တဲ့အခါမှာငါစိတ်ကလေးကအဲ့ဒီဝီနည်းသင်ရတဲ့နေရာမှာပျော်အောင်နေမယ်ငါစိတ်ကလေးကဒီဝီနည်းဖတ်နေရတာအပေါ်မှာငါပျော်အောင်နေမယ်ပျော်အောင်လုပ်မယ်ဝီနည်းကိုကြက်မှတ်နေရတာလေးအပေါ်မှာငါစိတ်ကလေးပျော်အောင်လုပ်မယ်ဝီနည်းအကြောင်းစဉ်းစားနေရတဲ့ကိစ္စလုပ်ငန်းအပေါ်မှာငါပျော်စီပျော်စီရမယ်ငါရဲ့စိတ်ကလေးဝီနည်းတွေကိုကြက်မှတ်ထားပြီးတော့တဖန်ပြန်ရွတ်အန်းနေတဲ့ လုပ်ငန်းအပေါ်မှာငါရဲ့စိတ်ကလေးပြောနေစီရမယ်လို့အဲ့ဒီလိုကိုယ်စိတ်ကူးမွေးမြူပြီးတော့ကြိုးစားရမှာပဲအဲလင်္ကာလေးကတော့ဝိနည်းတင်ရာငါစိတ်ဟာပြောကာနေပါမည်ဝိနည်းဖတ်ရာငါစိတ်ဟာပြောကာနေပါမည်ဝိနည်းမှတ်ရာငါစိတ်ဟာပြောကာနေပါမည် ဝိနိကျက်ရာငါစိတ်ဟာပျော်ကာနေပါမည်ဝိနိကြံရာငါစိတ်ဟာပျော်ကာနေပါမည်ဝိနိကြံရာဝိနိကြံရာငါစိတ်ဟာပျော်ကာနေပါမည်ဝိနိကိုသင်ယူချတဲ့အခုဖလဲဖကြမလဲမကြကြက်လဲကြက်ကြပြန်လဲ စာပြန်လဲပြန်ညအဲကြံတွေးလဲတွေးကြအဲ့ဒီလုပ်ငန်းတွေမှာငါပြောမယ်ငါပြောစီရမယ်ငါရဲ့စိတ်ကလေးကပြောနေစီရမယ်အဲ့ဒီလိုကြိုးစားမယ်ဆိုရင်တဲ့အမမာနီသူနှောရမေလို့ပြဉ္စဟယအနာမတိမြတ်ကြီးဆုံးမထားတဲ့အဆုံးအမနဲ့အညီလိုက်နာကျင့်သုံးနေတာပဲလောကလူသားတွေကအပူအပြောတွေနဲ့ပြောတယ် အေးချမ်းမှုကိုပေးနိုင်တဲ့တပည့်တော်တို့ဘုရားစကားအသိဉာဏ်မှုအပြောနဲ့တပည့်တော်တို့ပြောနေရတယ်။ဒါကြောင့်ဝိနည်းသင်ယူမှုဝိနည်းဖတ်မှုဝိနည်းကိုကျင့်မှတ်မှုဝိနည်းမှုကြံတွေးမှုဝိနည်းကိုတပံပြန်လဲပြီးတော့ရွတ်အံမှုစာပြန်မှုပေါ့ဝိနည်းစာတွေပြန်မှုပေါ့အဲ့ဒီလုပ်ငန်းတွေမှာအများစုကအပူအပူလောကအပူတွေနဲ့ပြောနေကြ ပျော်နေကြပြီမလို့ငါတို့ကတော့အဲ့ဒီလုပ်ငန်းတွေမှာအေးချမ်းတဲ့အပျော်ကိုပေးနိုင်တဲ့အဲ့ဒီလုပ်ငန်းတွေမှာငါတို့ရဲ့စိတ်ကလေးတွေပျော်အောင်မွေးမြူရမယ်လို့အဲ့ဒီလိုနှလုံးသွင်းပြီးတော့အရှင်ပြည့်ရှင်စဟမထေမြတ်ကြီးနဲ့ဘုရားရဲ့အဆုံးအမတွေကိုကိုယ်တိုင်လိုက်နာကျင့်သုံးနိုင်တဲ့ပုဂ္ဂိုလ်တွေဖြစ်အောင်တပည့်တော်တို့ကြိုးစားရမယ်